ပြန်တဲ့အခါငါးပါးသီလနဲ့ပြန်ရမှာလားရှိပါးသီလနဲ့ပြန်ရမှာလားဟမ်ဗါရဲငါးပါးသီလနဲ့ပြန်ရမှာဆိုရင်တော့ငါးပါးသီလယူဖို့ပဲရှိရပါကဲဒါမြင်ဥပဒါဆိုကြပါ သောပဏာမကုသကံစေတနာ၏အစွမ်းအာနိဘောကြောင့်မိမိတို့ကိုယ်တိုင်ဘဝအာမခံချေရနိုင်လောက်တဲ့အထိထက်တန်းစားတရားတို့ကိုအခြေခံရပြီးတဲ့နောက်မှာအဲ့ဒီအခြေခံမပြောက်ပြရအောင်အိမ်ပြန်ရောက်တဲ့အခါမှာလည်းပဲအလေးတစ်ခုလုပ်ပြီးတော့ ဘဝအချိန်တန်မြင့်အောင်ကြိုးစားအားထုတ်နိုင်ကြပါစေဒီလိုယုံမလားဟမ်တည်ယူကြသည်ဒီလိုယူပြီ ယမဟာတာမိသဝရိထနမောတသဗ္ဗဝတောအရဟတောသမ္မာသမ္ဗုဒ္ဓဆာ စေကြတော်မူ၍တလောကလုံးဤပူဇော်ထူးကိုခံယူတော်မူထိုက်ပြီသောမြတ်စွာဘုရားတိစီယမှန်သမျှမကြံရအောင်သူတစ်ပါးထံနီးမခံပဲနီ ကိုယ်ပညာအဟုန်သွမ်းဖြင့်စူးစိုက်ရှာဖွေကမင်္ဂစွာတည်မြဲတော်မူပေသောမြတ်စွာဘုရားငါတို့အများဤအာထာကိုဝရာအရှိဖြစ်တော်မူသောထိုမြတ်စွာဘုရားအား ယုတိမြတ်တို့လက်အုပ်မိုး၍သုံးကြိမ်တိုင်တိုင်ရှိခိုးပါ၏ရှင်ဘုရားသို့ဗုဒ္ဓံတလိုင်းဆိုင် လူရည်ကျေးမှုကိုလူရည်ကျေးမှုကိုအပြည့်ဝပြည့်တော်မူသောအပြည့်ဝပြည့်တော်မူသောမြတ်စွာဘုရားကိုမြတ်စွာဘုရားကိုသုံးကြိမ်တိုင်တိုင်းသုံးကြိမ်တိုင်တိုင်းကိုယ်ကိုယ်ရာဟုကိုယ်ကိုယ်ရာဟုသုံးကြိမ်တိုင်တိုင်းသုံးကြိမ်တိုင်တိုင်းမိဝဲစိကမိဝဲစိကတိမပါ၏တိမပါ၏လူအစဉ်တန်းကိုလူအစဉ်တန်းကိုမြစ်တင်ပေးသော တရားတော်ကိုတရားတော်ကိုကိုယ်ကိုရာဟုကိုယ်ကိုရာဟုသုံးကြိမ်တိုင်တိုင်သုံးကြိမ်တိုင်တိုင်မိဝဲရှိကမိဝဲရှိကတိမပါဤတိမပါဤအရိယနဝဝေအရိယနဝဝေတန်ဃာတော်ကိုတန်ဃာတော်ကိုကိုယ်ကိုရာဟုကိုယ်ကိုရာဟုသုံးကြိမ်တိုင်တိုင်သုံးကြိမ်တိုင်တိုင်မိဝဲရှိကမိဝဲရှိကတိမပါဤတိမ တရဏကမနာပရိပုံဏံချုပ်ကြကောပဏ္ဏတိပါဒာ ကဖလညာနသပัจเจယောဟောတုအကျွန်ုပ်ဤဤသီလသည်မညာပူညာအားကျေစုပြုသောเจ้าအထောက်အပံ့ဖြစ်ပါစေဖြစ်ပါ အပမာဒီနဲ့သမာဓိတမဒီနဲ့မမိမလျော့မပေါ့မဆမပြက်ကွက်မလီဟင်းသောအပမာဒတတိတရားဖြင့်သမာဓိတမိနိမိပိအကျင့်တိခအဝဝပြီးပြည့်စုံအောင်အာထုတ်ကြပါလေ။ စင်ကာပူကအဖွဲ့ဝင်လူကြီးကြီးဦးစီးပြီးတော့ဒီလ21ရက်နေ့ကစတင်ပြီးတော့ခု30ရက်နေ့30ရက်နေ့အထိပေါ့လေတတိဝိတာဥပဒနာစကံခွင့်လွှတ်ခဲ့ရမှာဒီနေ့ရေ30ပြည့်တဲ့နေ့ပဲ။ မြဲတကာပြီးတော့စခန်းပိတ်ပွဲလို့ဆိုပါတယ်မှန်တော့မှန်ပါတယ်စခန်းသာပိတ်ပြီမယ်လို့အထုတ်တဲ့တရားကြည်စီလေးတွေတော့ပိတ်လိုက်လို့ရှိရဲ့အိမ်ပြန်သွားတဲ့ကအိမ်ထိပါမှာမဟုတ်တော့ဘူးဒီတော့စခန်းပိတ်ပွဲလို့မပြောဘဲနဲ့ စခန်းအောင်မြင်ပွဲဆိုတာပေါ့လေအဲဒါလေးကြီးသုံးနိုင်ရင်ပိုကောင်းပါလားဒီမှာအထုတာလည်းပဲဆယ်ရအောင်မြင်သွားတယ်အထုလစ္စာလေးတွေလည်းပဲအထုရဌာနတွေမထားခဲ့ပဲနဲ့ပါလေအိဋ္ဌိတည်ယူပြီးတော့မိမိတို့အိမ်မှာလည်းပဲတရက်မှာ24နာရီ24နာရီတည်းကတော့ စိတ်တဖုန်ကျိုးအတိမတိုးစီနေတဲ့အစစ်မြင့်တဲ့တရားတွေတဏှာကြီးလောက်တော့ဥစားပေးနေအောင်တဏှာကြီးမဟုတ်တော့မှနိုင်ဘက်လောက်တော့ဥစားပေးနေအောင်ပေါ့လေအထူးကြိုးစားကြလိမ့်မယ်လို့ဘုန်းကြီးကတော့ညွှန်လင်းပါတယ်ဘယ်လိုလဲဒီမှာပဲထားကြမှာလားပြန်ယူသွားမလားဟမ် အိမ်မှာနေတဲ့အခါမှာအားနေတော့အချိန်လေးဒီပီနဲ့ထိုင်တဲ့ဟာဒီဒီဘက်ကိုဖဲ့ပေးရပါတယ်နော်ဟုတ်လားဟမ်ယူသွားမယ်နော်ယူသွားမယ်ယူသွားပြီးတော့ဗာပြီတော့အသုံးချမှလာအိမ်ရောက်တော့အလေးချင်းဟမ် So Sarah explains that the committee members from the Singapore uh, Lavender Monastery or the center, then starting from the 21st till the 30th morning, then we have opened a retreat in this in this Palala center. So when the retreat is finished or closed, then we have to go back home. So as this is the last day of the retreat, Sarah uh, didn't want to say it is the closing date, but Sarah wanted to say it is a successful retreat for 10 days or 9 days. So when we goes back home, then when we are, as there are 24 hours in a day eh, at home, then there are so many hours we have to spend in a walk and other things. Just to enhance the progressive state of our mind and to enhance the knowledge in ourselves, Sarah wants us to continue our meditation at least one hour or half an hour every day. The more we are capable to continue, it is more beneficial for us. And Sierra assumed that we will continue our meditation at home as well. So, as Sierra asked, and when the yogis have answered that they will continue their meditation, Sierra says he is happy to hear it. တခိချမ်းသာစခန်းသာဖြစ်တဲ့နိဗ္ဗာန်ကိုမျက်မှောက်ပြုရာအတွက်ဖြောက်ရှင်းတဲ့လမ်းပေါ်ကြီးကိုရောက်ဖို့ရာပထမဆုံးလမ်းငယ်လမ်းသွယ်လေးရနေပြီးတော့စသွားရတာကိုတရားမထုတ်ပြီးတော့ပုံကိုယ်တွေဆိုလို့ရှိရင်တရားဌာနရောက်တဲ့အခါမှာ ဘုရားတရားတန်ခါရဏ၃ပါးတရဂုံ၃ပါးကိုပေါ့အတိမပြုတရဂုံကြီးစောက်တည်ပြီးတော့အ ਨੇ ဆုံး၈ပါး၈ပါးတိလခံယူပြီးတော့အာထုကြတာဒါနိဗ္ဗာန်သွားရလမ်းသွယ်လေးရနေပြီးတော့စလိုက်တဲ့သဘောပါပဲခီးသွားတဲ့အခါ ရှစ်ကောင်းကောင်းနဲ့သွားတာကားရှစ်ကောင်းနဲ့သွားတာကောင်းတော့ကားဥကြီးနဲ့သွားတာသိနေမှကြကားတိလေးနဲ့ဆိုရပိုကောင်းတော့ပါလေဘယ်လိုဖြစ်စီလေတကယ်ချမ်းသာကိုဒါရက်ရောက်နိုင်တဲ့လမ်းမကြီးပေါ်ရောက်သွားဖို့ကတော့အခုလမ်းသွေးလေးရတက်ရတာပထမဆုံးကိုနှုတ်စီကျဲတဲ့ဒီလောက်ဒုတိယ ရှုမှတ်ပါများတဲ့ခါကျတော့စိတ်ကလေးစင်ကြဲလာတော့စိတ်တော်ဝိသုဒ္ဓိစိတ်ကလေးတော့စင်ကြဲပြီဆိုလို့ရှိရင်ယုံနာလေးတွေကွဲသီးတော့ယုံနာကွဲသီးပြီဆိုလို့ရှိရင်ပုဂ္ဂိုလ်တ attva မဟုတ်ဘူးအသိရှိနေတဲ့အကောင်မဟုတ်ဘူးဆိုတာပေါ့ယုတ်တဲ့တဲ့နတ်တဲ့ပဲဆိုတာကွဲသီးလို့ရှိရင်ဒိဋ္ဌိဝိသုဒ္ဓိဆိုတာပေါ့လေဒါ ယုံနာကွဲသွားတာလည်းပဲအဲ့ဒီစင်ကြယ်ဝိလူတွေရသွားတာဆက်ပြီးတော့ရှိတဲ့အခါမှာအကြောင်းကြောင့်အကျိုးဖြစ်ပုံလေယုတ်ကြောင်းကြောင့်စိတ်အကျိုးဖြစ်ပုံလေယုတ်ကြောင်းကြောင့်ယုတ်အကျိုးဖြစ်ပုံလေစိတ်ကြောင်းကြောင့်စိတ်အကျိုးဖြစ်ပုံလေစိတ်ကြောင့်ကြောင့်ယုတ်ကျိုးဖြစ်ပုံလေဇာတိဥဒိပူရဲပူရဲလိုက်အေးလဲအေးရဲလိုက်ကိုယ်ထဲမှာပူရူအယူတူဖြစ်ပုံလေ စာလောက်လို့ရှိရင်လည်းပဲအစာခေါ်တဲ့အာရယုတ်အကြောက်လိုတော့ကိုယ်ထဲမှာဗိမာန်တော်ကြီးစာလုံးမသိတာရောစားလိုက်လို့ရှိရင်အာရီပြေးပြီးတော့တောက်တင်းသွားတာလေယုတ်ယုတ်ခံပြီးတော့ယုတ်ယုတ်ဖြစ်ပုံမျိုးပေါ့လေဒါကြီးဘုန်းကြီးကတော့ဟောပါပဲဒါပေမဲ့လို့ရှင်းချက်ရကလေးကတူတော့အဲ့ဒါကြီးဟောလို့ရှိရင်တော်တော်နဲ့ပြီးမှာမဟုတ်တော့ဘူးအစလေးသာဖော်ပြရပါလေ ရှိကကံကောင်းလို့ယခုလူဘဝရောက်နေတာဒီဘဝရောက်နေတဲ့အခါမှာမျက်စိရုပ်တို့နားရုပ်တို့နှာခေါင်းရုပ်တို့ရှားရုပ်တို့ကိုယ်အကြည့်တတ်တို့နှလုံးအကြည့်တတ်တို့ဆိုတာတွေကဒါကံရုပ်ဖြစ်တဲ့ရုပ်တွေဒါတွေလည်းပြောဖို့ရှိပါတယ်ဟာရအဲ့ဒါတွေကတော့အခုလောလောဆယ်သိဖို့ရမလွယ်တဲ့အတွက်အဲ့ဒါတွေလည်းထည့်မပြောနိုင်ပါဘူး တပိညာလမ်းစာလေးလောက်ပဲအကြောင်းကျိုးဆက်ပုံလေးတွေပြောပါတယ်ဘုန်းကြီးတော့အားမရပါဘူးဒါဝင်ညွန့်နေတဲ့ယူသည်သည်စီးဆက်ဆက်အထုတဲ့ပုဂ္ဂိုလ်တွေကတော့အခုဘုန်းကြီးပြောတာတဲ့တော်တော်လေးစုံစုံလင်လင်ပေါ့လေရစ်တူလေးတွေ့မှလည်းတည်သွားနိုင်ပါတယ်အဲ့ဒီလိုတည်သွားရင်ပဲဘုရားမြတ်စွာသာသနာမှာ အသက်ရှူခြောင်သွားပြီတဲ့ဒီလိုဆိုထားပါတယ်ရှီဘိတ်ထောက်ရတီရရသွားပြီတဲ့ထိတ်တော့ထောက်ရတီရရသွားပြီဆိုလို့ရှိရင်ဘုန်းကြီးကျမ်းကမြန်မာပြထားတာသုလသောတာပန်လို့ဆိုထားပါတယ်သုလသောတာပန်သောတာပန်အသေးစားလေးဖြစ်သွားပြီဒီညာလေးမဖြုတ်ထိုးမဲနဲ့ဆက်လက်သွားလို့ရှိရင် တိလွဲเสียမရှိပါဘူးထိုက်တော့တော့ဂရီမြဲတယ်တဲ့အဲ့ဒီတော့ဆိုထားပါလားအဲ့ဒီအစဉ်လေးတော့ရောက်သွားတယ်ဆိုလို့ရှိရင်တို့အားရစရာကောင်းပါလားဒီရမှာတစ်စိဆက်ပြီးတော့ရှုလို့အပြည့်ပြည့်ကိုခတ်သွက်သွက်လေးတိပြည့်နဲ့ပိုင်းရောက်သွားပြီဆိုလို့ရှိရင်သိကောင်းတာပေါ့ ချို့ငကူကအထုတ်ဘူးတဲ့ပုဂ္ဂိုလ်တွေအမထုတ်ဘူးလို့ဒီလုံးရဲ့အကျိုးကိုနားလည်ပြီးတော့မြတ်တို့ တပုထားတဲ့စိတ်ရှိပြီးတော့ယူသည်တွေစိစိဆက်ဆက်နဲ့အထုတ်တဲ့ပုဂ္ဂိုလ်တွေဆိုလို့ရှိရင်သုံးလေးရဲ့တွင်တော့မှဒီလိုညာရနိုင်ပါလားဒီအစင်းလုံးရသွားတယ်ဆိုလို့ရှိရင်နောက်ဆက်တာအထုတ် မြန်မာလူမျိုးတွေကုသိုလ်လူတွေတောင်းတတဲ့နိဗ္ဗာန်ဆိုတာပေါ့လေဒီဘဝမှာပဲတွေ့သွားမှာပါပဲဘာဖြစ်လို့လဲဆိုတော့မြန်မာလူမျိုးတွေတောင်းတတဲ့နိဗ္ဗာန်ရခြင်းအကြောင်း၅ချက်ပြည့်စုံသွားလို့ပါပဲလမ်းတော်လေးကနေပြီးတော့လမ်းပေါ်ရောက်ရောက်စပြည့်သွားပါပြီ So, Sarah is explaining, as we are trolling the path or we are practicing, practicing the path, that to reach to a complete and sure bliss. So it is somewhat like when you are going uh, to, in a journey at first, we have to follow the small street or lane, and then later on, we have to take up the highway. So, in the same manner as the Buddhists, at first of all, as a traditional, we will take refuge to Buddha, Dhamma, and Sangha. And also, we will be observing five precepts, and furthermore, occasionally, as a lay person, we will be observing eight precepts as well. If we have done that, then we have a good will in our mind. So just like having a good will, just like you are traveling to a journey, you need to ride in a good car. If you are riding with a going with a good car, then you can reach to your destination well and good. So in the same manner, with the good will in our mind, if we travel the path of this meditation, in the end we will reach to, your, to our destination. So first of all, as we have observed the morality, then that morality become pure and clean. So we are endowed with sila visoti, that is the purification of morality. And then as we practice, the more we are practice, our mind is clean and pure, so we are having sita visoti, that is the purification of your mind. And furthermore, if we can proceed or progress then we come to understand the true nature of ourselves. There is no person, no individual, no man, woman, only the compounded existence of the mind and matter is there. So in that way, you are also attaining Deity Visodhi. That is the purification of the view. We have the right view by practicing this Dhamma. So in that way, we are also abandoning all the wrong concepts or the reverse concept what we have uh, known before. So whenever we are directing our mind, we cannot find nothing else except the mind and matter. So these mind and matter are also taking place in cause and effect relationship. Sometimes your mind is the cause and matter, and then matter to matter, or sometimes mind to mind. Of course, as we are seriously contemplating um, many times, so we know about this relationship of mind and matter. And also that whenever, because of temperature changes, we will have a, a temperature changes in our body as well. Sometimes we have warm, sometimes cold, sometimes hot. So whatever as it arises, we will be aware of it. And sometimes when we feel anger, then we know that uh, we, are, we are hungry and we feel tired. Only after digging the food you are well nourished and you get energy. And in the same manner, Sarah explains that because we were the good people in our previous lifetime, now we become as a good human beings. So as a good human beings, we all have a good sense basis. Good sense basis from the, from your eye base, ear base, nose base, tongue base, body base, etc. So that's those spaces in your body, six sense spaces in your body, where well and good means because it was conditioned by your past, by our past karma. That condition to have a good senses, six sense spaces. So, and all these two, mind and matter, two are always working out in cause and effect relationship, as Sarah explained last night. So whenever we are contemplating in this Dhamma practice, and furthermore, if we can practice at home, then you will know more better than now. But if you are seriously taking up this Dhamma practice, within this short period too, if we can practice, then we can attain all those mentioned uh, benefits. So while we are living through, while the sasana is alive, then it is a chance for us to take up the practice. And by practicing so, and if we are attaining the two basic knowledge of mind and matter and cause and effect relationship, then we are becoming Sula Sotapanna or Minor Sotapanna. So minor stream winner is not only if there is a grantee for this life, if you have to die with that mind, a good mind, then you still have a good, uh, you still have the guarantee to go to the good place. So, furthermore, if we can practice, the more we can practice, and as we progress in our practice, the happenings in this body and mind are occurring very in a very fast or swift manner. And all these fast and swift manner from our body and mind too as soon as we observe it, it will be disappearing. So in that way, even in three or four days of practice, we can achieve this vipassana wisdom. So by having these steps or progress in us, then we are having the kusala or merits. As we accrued these merits, then in the end we are sure to reach to nibbana. That is, as Sarah explained, all the Buddhist people, we all aim to reach to Nibbana. So when we have fulfilled the five qualities or the five elements needed to be fulfilled, then if we pursue all these five qualities, in the end you are sure to reach to Nibbana. Mimi ယုံနာတရားတွေအချင်းချင်းအကြောင်းတွေကျိုးဆစ်ဆက်ပြီးတော့ဖြစ်ပုံကိုလက်တွေ့အတည်ရှင်းသွားပြီဆိုလို့ရှိရင်ပန်းစည်းရှင်ဝါရပြောက်သွားတာပဲတင့်တော်တဲ့အကြောင်းရှမရှာတတ်လို့တင့်တော်တဲ့အကြောင်းကိုတွေးအောင်မရှာတော့ကမ္ဘာလုံးကြီးလောကကြီးနဲ့တကွာတရှိတဲ့အရာတွေ ဖန်ဆင်းတဲ့တူဆိုရှိရမယ်ဆိုတော့ဖန်ဆင်းရှင်စိတ်နဲ့ပေါ်ထုတ်ကြတာလေအခုဒီကမ္ဘာလောကကြီးကဖန်ဆင်းရှင်ဘာသာမပြောက်သေးဘူးအဲတရားထုတ်လိုက်လို့ယုံနဲ့တရားကြီးအကြောင်းနဲ့အကျိုးသူ့အကြောင်းနဲ့သူ့အကျိုးဆစ်ဆက်ပြီးတော့ကိုယ်တို့ရှိရှိသိပြီဆိုလို့ရှိရင်တော့အဲ့ဒီယူရအစောကြီးရတခါတည်းကိုမရှိတော့ဘူးရှင်းတော့တာပဲတမန် အဲ့ဒီအကျိုးရလိုက်တာပါသို့သောလုံးဝပျောက်ဖို့ဆိုတာတော့သောတပန်ဖြစ်မှပျောက်ပါတယ်ဒီဉာဏ်ကနေပြီးတော့တဆင့်ဆက်အာထုတ်ထားလို့အာထုတ်လို့ကျုံကျူးစေယုံနဲ့တရားကြီးအခုပဲဖြစ်အခုပဲပြတ်သွားတာလေအောင်းတဲ့အောင်းပြအတိဆက်အောင်းပြအတိဆက်ခတ်သွဲ့တည်မြင်လာပြီဆိုလို့ရှိရင် ကိုလို့ရတဲ့အလုပ်ပေါ်မှာပြောလာတယ်ပါဠိတွေကတော့ပိဋိတွေဖြစ်လာတယ်ပြောတော့ပြောလာတယ်ရှင်းလာတယ်တိတ်ကိုပြောလာတာရှင်းလာတာအလင်းရောင်လို့ဘာလို့လဲဖြစ်လာတာပြောလာတာအေးချမ်းလာတာပဲကိုရီးယားစိတ်ကြီးရောပေါ်ပါလာတာပဲနိညာတေဝွေလာတာပဲအလုံးလုံးရတာလည်းပဲဖြောက်နေတာပဲ ပေါ်လဲအာယုံလေးကလက်တင်ပေါ်ပြီးတော့အလိုက်တင်မဲ့အသာလေးရှိသွားတာအလိုလိုတော့အစဉ်ချောသွားတယ်ကြောင်းရင်ကြည်ရင်လည်းဖြစ်သွားတာပဲဒီခါမျိုးခါငခုဖြတ်သန်းခဲ့တဲ့ယခုလက်ရှိဘဝပြန်ပြီးတော့ပေါ်တာပဲမိမိဟာဘာဒီမှားခဲ့တယ်ဆိုတာ ဘာကြီးမတရားတွေလုပ်ခဲ့တယ်ဆိုတာပေါ့လေကိုကိုကိုဖြောင့်ကျက်ပြီးတော့တာပဲကိုကိုဖြောင့်ကျက်ပြီးပြီးတော့ဆရာသမားတွေကိုလည်းပဲရှိဦးစွာဖြောင့်ကျက်ပြီးတော့တာပါယူစိမှုယူတမှုဆိုအဲ့ဒီခါကျမှပြီးပြီးသားသားပေါ်တာပါတိတ်ကောင်းတာပဲအသိပညာတွေလည်းထူးခြားခြားသိလာတော့တတတရားတွေလည်းတိတ်ကောင်းလာတာပါတော့ ပုဂ္ဂိုလ်ပါပါဖို့တခါတည်းဖြစ်တာဒီဉာဏ်ပိုင်းမှာပြောရမယ်ဆိုအများကြီးပြောလို့ရပါတယ်ဓမ္မဒီဘက်ရောက်လာပြီဆိုလို့ရှိရင်အစွဲ၃မျိုးတဲ့အစွဲ၃မျိုးချွတ်သွားတယ်တတိအစွဲ၃မျိုးတော့ဆက်ပြီးတော့ပြောပါမယ် So in our life, when because we have taken up this Dhamma practice, we come to understand the relationship of mind and matter. If we have clarity and understanding of these mind and matter relationship, then our knowledge or, or understanding is also clear too, also pure. So at that time, you cannot accept any concept of creation or creator there is no such creator in this world, but because most of the people in this world, we do not have self-research, so all, most of us like to take the concept of creator or almighty God. But contrary to these, if we are capable to practice this meditation, and if we can see with our mind about the differentiative nature of mind and matter, and that understanding is very clear. So that understanding or that knowledge by having this is the real benefits. As Yara says, if you become a minor sotapa, there is a great, uh, there is a benefits, but it is not permanent. It has a, a beneficial effect for this life and hereafter. Only when you become a real Mahasotapanna, then there is a permanent guarantee is there. So as we contemplate through all the phenomena from mind and matter, all the succeeding, all the preceding natures are disappearing and are taking place by the succeeding. So in that way, the, all the old ones are giving way and new ones are setting in in the same manner, these phenomena are happening uh, throughout. So once you come to understand this nature of happening, of appearing and disappearing all the while, then you have that knowledge. You become happy in this meditation. Once you become happy in this meditation, you are, uh, you become more alert and you take more interest. Because you take more interest, you know more about it and you become a calm and cool, and you have uh, you uh, you become a well-tamed because of you have the well-tamed mind. Then you become a cherishable person, and when we reach to that level of knowledge, then whatever we contemplate, all are easy, and you are capable to note it or observe it. That is the state we become a skillful meditator. So once you become a skillful meditator, you know these are the things which are the real realities. And because of understanding the realities, then you also reflect yourself about your previous day. In our previous day, maybe we have done some kind of misdeeds or, or misconduct. So if we have done so, then when we reach to that level of understanding the arising and passing away all the phenomena, then we like to give uh, impression to ourselves and to the teachers, and you will become a real honest person. Once you become, a, not only you become a real honest person, but you also are attaining the vipassana wisdom. So at that uh, stage of wisdom, you become very light and you have more interest in this Dhamma. As well, you will see some illuminations and happiness. And at this, at this level of wisdom, there are three kinds of attachment, and Sarah would like to explain what are they. ဒီဘက်ရောက်လာပြီဆိုလို့ရှိရင်မိမိရဲ့ဘာဝနာစိတ်အစဉ်လေးဟာရာဂဒေါသ ညစ်ကြေးတွေပေါ့လေမကတ်တော့တိတ်ကိုကြည်လင်းလာတာပဲကြည်တာတွေအတွေ့လေးတွေကလည်းရိတ်ကလေးပေါ်ရိတ်ကလေးပြောက်ကြောင်းကျိုးစစ်တရားလေးပေါ့တီးဖွဲ့ပြီမယ်လို့ရှိရှိလေးပြက်ပြက်သာတီးလာတော့တိတ်ကြည်နေလာတော့ကြည်ပြီးတော့နေတော့တာပဲတခါအဲဒီကမျိုးပါဒီလုပ်ငန်းဟာတယ်လို့ ကဲဟန်ကြတဲ့အရှင်ပြေးတဲ့လုပ်ငန်းပါလားဆိုတာပေါ့လေအတီးပြုတ်ဆုံးဖြတ်ချက်ချလိုက်တော့တချို့ပုဂ္ဂိုလ်တွေဆိုလို့ကြီးဒီဘက်ရောက်လာတဲ့အခါမှာကိုယ့်ကိုယ်ကိုတရားဥရပြီလို့တော့ထင်မှတ်တော်ရှိပါသေးတယ်မှားတော့မဟုတ်ပါဘူးတရားဥမဟုတ်ပါဘူးတရားဥရဖို့ရအတွက်တော့တေချာတဲ့လမ်းမကြီးပေါ်တော့ရောက်သွားပြီဒီခါမှာ ရှေ့ကကြုံပြတဲ့ဆရာတပါးကောင်းတွေနဲ့တွေ့ပြီးတော့ဆရာရဲ့ညွှန်ကြားတဲ့အတိုင်းဆက်အားထုတ်လို့ရှိရင်တကယ်ချမ်းသာရှိပြုဖို့ကတော့တည်ကြနေပါတယ်။ဘာဖြစ်လို့လဲဆိုတော့ဒီဘက်မှာဒီဘဝမှာပဲအမဂ္ဂကြီးချမ်းသာနေနိုင်လောက်အောင်အင်္ဂါကြီးစုံသွားလို့ပါပဲ So, as mentioned, when you have reached to that stage of wisdom in Dhamma practice, then because of your mental uh, flow is very pure and clean, there is no raga dosa, there is no greed anger, not a kind of mental pollutants, but only the continuity of observing the object of meditation. So that time, you also understood about the cause and effect relationship from these mind and matter in a reversal way or in a direct way you come to understand with your own experience so that not only you become a happy meditator you are also satisfied with yourself so i have come so far to come to understand the reality so in that way you you have trust and confidence in this meditation and you also make decision to yourself that I won't go anywhere else. I will just pursue this path throughout throughout my life. So because that level is so good, sometimes the yogi have mistaken that they have reached to the enlightenment. It is not so. Because this level is good, but it is still the basic point to reach to our destination. So if we reach to that level, then we still need the teacher to have a close guidance. If we have the close guidance, and if we can pursue in our practice, at one time we are sure to have an enlightenment. ဒီဘက်ရောက်လာပြီဆိုလို့ရှိရင်ဘုရုံဟိုတော်ကကိုယ့်ကိုယ်ကိုအထင်ကြီးလို့ထောင်လွှားတဲ့မာနတွေလည်းပဲတဖြည်းဖြည်းအားနေပြီးတော့ရောက်သွားပါတယ်။ ရစ်ကလေးပေါ်ရစ်ကလေးပြခကုတ်တကတ်တလေးကြည့်ပြလာပြီဆိုလို့ရှိရင်ဒီပစ္စည်းမှပစ္စည်းရှိတဲ့ပုဂ္ဂိုလ်တွေပစ္စည်းမှဒါတွေရော့သွားတာအလှရှိတဲ့ပုဂ္ဂိုလ်ကလည်းအလှမှာပေါ့လေငါအလှတာပဲချောတာပဲဆိုပြီးတော့ပညာရှိတဲ့ပုဂ္ဂိုလ်လည်းပညာမှာပေါ့လေငါပညာတတ်တာပဲဆိုပြီးတော့ မိတ်ဆွေဆွေမျိုးတောက်တဲ့ပုဂ္ဂိုလ်တွေငါမှအချမ်းရည်ရှိတာပဲဆိုပြီးတော့မာမနာတွေပါလေမာနတက်เสียအကြောင်းတွေအကြောင်းတွေရှိပြီးတော့ဗောလေကိုယ့်ကိုယ်ကိုအထင်ကြီးမာနတွေထောင်လို့တဲ့မာနတွေအဖြစ်ပြက်ကိုခတ်သွက်သွက်သိမြင်တာနဲ့တခါတည်းကိုယော့ပါသွားတာပဲသို့တော့လုံးဝတော့မကြသေးဘူးလုံးဝတော့မပြောက်သေးဘူး ဒီလိုပြိဿစဉ်းစားကြည့်ပေါ့ဘာမဟုတ်ဘဲနဲ့အချောင်မမနာတွေဖြစ်နေတာဟာတက်တက်မဲ့ကိုယ့်ကိုဒုက္ခပေးတာပဲအဲ့ဒီဒုက္ခပေးတတ်တဲ့မမနာတွေအဖြစ်ဖြစ်ကိုယုံနာဖြစ်ဖြစ်ကိုမြင်လာလည်းပဲတခါလေးကြာတယ်အာရုံပြီးရော့တော့အာပြုတ်ရော့သွားတာပဲဖြစ်ပြီးတော့ပြည့်သွားတယ်ဆိုတော့မွေးပြီးတော့တည်သွားတယ်ဆိုတာတည်ရပဲကောင်းမလဲ မွေးတာတော့ကောင်းတယ်လို့ဆိုမယ်လို့တည်သွားတာပဲခုပဲဖြစ်ပြီးတော့ခုပဲပြတ်သွားတယ်ဆိုလို့ရှိရင်ဒါမကောင်းတဲ့စီးရင်တွေပဲထည့်ရတာပေါ့အဲ့ဒါကြီးတွေ့ပါများပြီဆိုလို့ရှိရင်ကြောက်လာတယ်ဘဝဆိုတာဖြစ်တာရှိပဲကိုဘာမှဒီထဲမှာအမြင့်တာမရှိပဲကိုဆိုတာပေါ့ကောင်းတာလေကတော့ဒုက္ခတွေထင်းလာတယ် အဲဒီဒုက္ခတွေထင်းလာပြီဆိုလို့ရှိရင်ခုနမြင်ရတာကောင်းကြားရတာကောင်းနားရတာကောင်းစားစားရတာကောင်းထိရတာကောင်းပေါ့လေစိတ်ကူးရတာကောင်းနေတာဘာကြီးဂျုံသမျှဟာဒီအကုန်လုံးကောင်းလို့ထင်နေတာဆိုအဲ့ဒီအကောင်းလို့ထင်မှပြီးတော့ตายရတဲ့သဘောလည်းပဲအဲ့ဒါလည်းပဲညော့သွားတယ်လုံးဝတော့ပြောက်သေးဘူးအမှန်မြင်သွားပြီကော ဆင်းရဲကိုဆင်းရဲမှသိသွားတော့ငကောကအကောင့်ထီပြီးတော့တာရတဲ့တဏှာလာတယ်လေအဲ့ဒါလေးရော့သွားတယ်ဒီတော့ပေါ်ပြီးတော့မမြဲပုံလေးတွေပေါ်လို့ပြောလို့ဆင်းရဲပုံလေးတွေတတော်လေးအသေးစိတ်နားလည်လာတော့ဒီထဲမှာမတည်ပဲနဲ့မြဲနေတဲ့အသက်ရှင်နေတဲ့အကောင်လေးအတ္တလေးမရှိဘူး ကောင်းစားချမ်းသာခြင်းအတ္တလေးမရှိဘူးရှိရကတော့သဘာဝကြောက်ကျိုးစစ်သဘာဝတွေပေါ်ပြီးတော့ပြောက်ကြတာဒါတွေသာရှိတာပဲဆိုတာပါလေတကယ်အရှိကိုအရှိတိုင်းပေါ်လို့ပြက်ပြက်သားသားတိလိုက်ပြီဆိုလို့ရှိရင်မရှိကိုအရှိလုပ်ပြီးတော့ဆွဲလန်းထားတယ်ကောနာကောင်းတယ်ဆိုရင်အဆွဲမြဲတယ်ဆိုရင်အဆွဲပေါ်လေအဲ့ဒီဆွဲဟာတရကိုကျွတ်သွားတာ ဒီတော့အစွဲသုံးပါအဖြစ်ပြက်ကိုမြင်လိုက်တာနဲ့အစွဲသုံးပါကျွတ်သွားတာအဲဒါဟာနောက်အရှိတ်တက်ဖို့ရအတွက်အရေးကြီးဆုံးအစွဲကြီးကျွတ်သွားတာ as Sarah have mentioned, when we reach to that level of meditation, then whenever we focus our mind, that phenomenon, it will appear and disappear instantly. So that rapid appearing and disappearing phenomenon are there and you know about it properly. Because you have come to understand this appearing and disappearing from all these phenomena, at this point we can become proud of herself because you think that I'm the only one who is knowing all this Dhamma nature, so we can be proud of ourselves. So it is somewhat like if you are a wealthy person, because you are rich, because of that wealth, you can you can have mana, that is conceit or pride. And because you are beautiful, then you can have mana, that is conceit and pride. And because you are highly educated, then you can have uh, this mana or conceit. And because you belong to the high society or creamy strata of, of the people, then you also have a, a, a in high, high image to yourself. But once we take up this Dhamma practice, once we come to understand the appearing and disappearing from all the phenomena, then those conceit or mana have suppressed or it become a little bit less, but not completely we have abandoned. So in that way, if we understood, after all, these happening and passing away of the phenomenon are dukkha. These are the real suffering. So Sarah says that once we are born, then each and every day we are going to meet with death. Once you are born, at one time we have to meet with death. But far higher than this is when we contemplate to this mind and matter and nature, all these are happening, arising and passing away continuously. If we know that all these phenomena are perishing and perishing and disappearing, what happens? You become afraid of it. You have fear in your mind. Oh, this, to succumb to this mind and matter flux always disappearing is not good, and you have fear to have this kind of uh, mind and matter phenomena. So you have uh, dukkha, the, the suffering state is come to strike to your mind. So in this lifetime, before we take up this, whatever we see, we see beautiful things. We heard good songs, we can taste good, good savory, and we have a good touch, etc. So because of these, sense objects are well and good when it comes to contact with your sense pieces. Then we like it. We, we, we appreciate it and we like it. So in that way, what happens is we are just building up more of the na, that is the attachment. But once we come to understand the appearing and disappearing phenomenon from this mind and matter, that attachment or tanha become a little bit less. And also, this phenomenon are always appearing and disappearing all the time, then you also know that there is no soul or no personal entity is there and there is no atta is there and only the mind and matter flux are taking place accordingly, you will come to understand. So in that way, before we take up this, we thought by becoming as a being is, it is well and good. And to have this is, uh, to have this life to encounter the senses object is well and good, and we attach it. But now we know that these are happening when the condition favors. For example, seeing just as seeing and perishes. So all those attachments were abandoned when you reach to that level of vipassana wisdom ဒီဘက်ရောက်တဲ့ဒီအာရုတဲ့ပုဂ္ဂိုလ်ဟာတုံယုံတယုံဝိရိယမျိုးနဲ့တောင်းတောင်းတတိမျိုးနဲ့တောင်းတောင်းစိတ်တည်ယုံမျိုးနဲ့တော့မရနိုင်ဘူးထူးကျူးစားရတာပါမရနိုင်လောက်အောင်လည်းပဲရှိဟာတာမရှိပါဘူး ယုံယုံကြည်ကြည်နဲ့ညှိကြတဲ့အတိုင်းတိတိကျကျလုပ်လို့ရှိရင်ဒီညာလေးလောက်ကတော့တခဏလေးရနိုင်ပါလားမတိုင်းမတိုင်းမှာကိလေသာတွေကိုဘောလေဖြစ်ခွင့်မရအောင်သူကအခွင့်မတအောင်အတိညာနဲ့ကြောင်းကျိုးဆက်ယုံနာတရားတွေပေါ်မှာနေရာယူထားတာ ထူးနှစ်ချက်ကလည်းပဲသိကောင်းတာကိဋ္တိတာတွေအာနေသွားထူးနှစ်ချက်ကလည်းသိကောင်းတာထူးနှစ်ချက်ကကြည်ကြက်လက်ချထူးနှစ်ချက်တော့ကိဋ္တိတာတွေကတပြေးပြေးသူတို့ဟာအာနေပြီးတော့ဖြစ်ခွင့်မရဘဲနဲ့နောက်ဆုတ်ပြီးရတာလက်ဖွဲ့ဝိုင်းမှာလက်ဖွဲ့ထိုးသူဟာငကူလေးအလိချင်ထားရတယ်ရှင်ပြိုင်ဘက်ကိုအပါရထိုးနှချက်နဲ့ ထိုးနှံအောင်လည်းပဲအခွင့်ဆောက်ရတယ်အခွင့်ကြည့်ရတယ်စီပဲပဲကြည့်ရလာတဲ့ထိုးတဲ့ချက်ကိုလည်းပဲကြည့်ရှောင်ရတယ်အဲ့ဒါလိုလောက်တတ်လို့ရှိရင်ကိုယ့်ဘက်ကအခွင့်များများကြီးဆိုင်လာတာပဲအပ္ပါရီထိုးနေခြင်းနဲ့တစ်ချက်လောက်ထိုးလဲလို့ရှိရင်ရှင်ပြန်ပဲဟာငကူအာယူတော့မဟုတ်တော့ဘူးအာဆုတ်သွားပြီသူစီကထိုးတဲ့ချက်ကိုလည်းပဲရှောင်အောင် ဒုတိယတစ်ချက်မြှုပ်လိုက်ပြီဆိုလို့ရှိရင်ငကိုအချက်ကြောင့်နည်းနည်းအားနေတဲ့ပုံမှာဒုတိယအားပါတဲ့အချက်နဲ့ထုံထားလို့ရှိရင်တော်တော်အားနေသွားပြီတတိယအရှင်းလောက်ဆင်းလိုက်ပြီဆိုလို့ရှိရင်တတိယအားပါတဲ့ထုံနေချက်နဲ့ဆိုရင်ခုနဖြစ်နေချက်မာနတို့တတရားတို့ပြီးတော့လွဲမှားတဲ့အစွဲတို့ဟာအဲ့ဒီအစွဲတွေဟာ တော်တော်ကိုအားပြော့သွားပြီမလှန်နိုင်အောင်ဖြစ်သွားပြီမလှန်နိုင်အောင်ဖြစ်သွားပြီဆိုလို့ရှိရင်တော့မိဘဘက်ကဖိတာထိုးတော့ခဏလေးပွဲရသွားမှာအဲ့ဒီဟာနဲ့လက်ဖွဲ့ထိုးတယ်လည်းတိတ်တူပါတယ်ဓမ္မဒီလက်ဖွဲ့ဒီလက်ဖွဲ့ဝင်နဲ့ရောက်တဲ့ပုဂ္ဂိုလ်ဟာရှင်ပြန်ပြည့်ချီရလာတဲ့ထိုးနှစ်ချက်ကိုလည်းပဲကြည်ရှောင်ရတယ်မလွဲတာလေးထိတောင်မှ ပုဂ္ဂတကလည်းကြည့်ဖို့ကိုယ့်ဘက်ကအာပါရီထိုးနေခြင်းအကွက်ကိုလည်းပဲကြည့်ရပါတယ်အကွက်ရပြီဆိုလို့ရှိရင်တစ်ချက်ထိုးရင်တစ်ချက်ထိုးသလောက်ရှင်ဘဘက်ကအာနေသွားသလိုပေါ့လေကိလေသာလည်းပဲအကွက်ရရပေါ့လေယုံနဲ့တရားတွေကိုပိုင်ရှားပြီးတော့သိတာအကြောင်းနဲ့ကြိုသိတာကြောင့်ကျုပ်စက်ဒီပေါ်မျက်စိရဲ့သဘောပဲဆိုတာပေါ့လေမိမိရသိလိုက်လို့ရှိရင်တဖြည်းဖြည်းကိလေသာတွေဟာ အားနေပြီးတော့မလှန်နိုင်လောက်ဖြစ်ပါလားအဲဒီဘက်ကနေပြီးတော့စိတ်သာအားထုတ်အလွန်ကြမ်းတဲ့ကိလေသာမနှောက်ယှက်ထိုက်တော့ဖြူးဖြောင်းလို့ဒီတော့တော့မှာဒီဘက်မှာနောက်အမတ်ကြီးကောင်းသွားပြီဆိုလို့ရှိရင်ကာလံကောင်းကောင်းမှာစစ်လန်းစစ်ကောင်းကောင်းနဲ့ပေါ့ဒီအတိုက်ခိုက်မရှိပဲနဲ့တက်တောင့်တက်တာလေးမောင်းသွားတဲ့ driver လူဖြစ်သွားမှာပဲအဲဒီကြရင်မကြခင်မဲ့ So to reach to that level, Siara explained that we must have Viriya, Sati and Samadhi. This mental effort, mindfulness and concentration is, if it is uh, as if it is not a strong kind, then we cannot achieve to that level. It must be a strong effort, strong mindfulness, and strong concentration. Only with that kind of uh, mental workout, then we can reach to our destination. So, to reach to that level, Sarah says, nobody can prevent you to reach to that level of vipassana wisdom. But as we are practicing with this strong effort, mental effort, mindfulness and concentration, then as we practice continuously, then there is no chance for the defilements to seep into the line of your mindfulness stamina. So in that way, you are making the kilesa or the defilements not to seep in as well. You are weakening the defilements in or keeping at distance of the defilements. So it is somewhat like Sarah uh, explained that we are watching a boxing or you yourself is playing a boxing. So once you are a boxer, then you must be very skillful in your walk as well. You must know how to punch off your opponents. So when you are trying to punch off your opponents, first of all, you must make an opportunity or chance to knock him off. For with one punch, if you cannot knock him off, and with the second punch, then you can able to knock him off. So it is somewhat like we uh, somebody is doing uh, playing a bo boxing. So like the boxer in us too, we have we are always um, trying to attack to the defilements, not to seep into our mind. So in that way, if we can practice, then the conceit, mana, tana, and dechi, that is the craving, and the reversal understanding, all these three components in our mind will become uh, lessen or thin out. So in that way, it is somewhat like a boxer who is getting the upper hand, and if he is capable to box the opponents completely off, then the other opponent will be flat on the ground. So in the same manner, if we are doing this meditational practice, then we have to have the strong mindfulness like a strong boxer. So if there is some kind of uh, weakening in our mind, then we have to strengthen it properly. It is somewhat like you are capable to box, a boxer is capable to knock off the opponents with one box. So in the same manner, if we are capable to proceed with our practice. And once we come to understand the knowledges of these are mind and matter, and these mind and matter are always taking place in accordance with cause and effect relationship, and all these happening or incidences too are always impermanent, and these, because they are impermanent, we succumb to the suffering. So in that way, we have attained these knowledges and at that time, we have abandoned all those gross defilements, uh, just like that boxer has beat the opponents. So it is also somewhat like when we reach to, that to that level of knowledge, then when we, it is somewhat like you are riding on a good car on a highway. The car is good, highway is there is no, uh, uh no path to be blocked. Then you reach to your destination in a short time. So in the same manner, you are going in a, on driving on a good car. Then, if we can capable to note it properly, eh, when we reach to that mentioned knowledge level, we are sure to reach to our destination. ဒီကြီးအာမထုတ်ခင်ကတတုခါစားကမိမိတို့ကုညီတဲ့ကမ္မထဆရာများက ဒီတရားအထုတ်လို့ရှိရင်ဘယ်လိုကျိုးတွေရတယ်ဆိုတာပေါ့လေသုံးခုကိုယ်ရိစာပြီးစာဖတ်ထားတာပါတတတရားလေးကြီးနှိုးချလာတာလုပ်ရင်တော့ဒီကျိုးတွေရမှာပဲဆိုတာပေါ့လေတတိတတတရားရင်းခံပြီးတော့အခုလိုခွင့်တာတဲ့အခါကြိုးစားအထုတ်ပြီးဆိုလို့ရှိရင်အခုလိုအဖြစ်ပြက်ကိုခတ်တုတ်တဲ့တိမိနဲ့ပဲရောက်တဲ့အခါမှာ ဟုတ်လိုက်လေမှန်လိုက်လေဆိုတာပေါ့လေအတီးပြုရှုပ်ဖြတ်ချက်ချတဲ့တတ္တတရားတွေဟာတခါဖြစ်ကြတော့တရားလမ်းစဉ်ပါတာအာထုကြီးကြော့တရားအကျိုးရလဒ်တွေလည်းပဲထိုက်တန်တယ်မသိလားပထမဆုံးတရားကိုယုံကြည်တယ်အမှန်တရားကိုယုံကြည်တယ်ဒီအမှန်တရားကိုဖော်ထုတ်ထုတ်တယ်မြတ်စွာဘုရားဘုံမှာလည်းယုံကြည်လာတာပဲဒါဟာယခုဘဝ တရားယူရခြင်းရဲ့ပထမဆုံးအကြောင်းပဲ။ငကောကျမ်းမာရင်ပြည့်စုံတဲ့ပုဂ္ဂိုလ်ဖြစ်ပြီမယ်လို့ခုနတရားရတာလေးတွေတွေ့လာပြီဆိုလို့ရှိရင်အဲ့ဒီတရားအရှိန်လေးတွေကရုပ်ကိုသွားပြီးထိလိုက်တော့တာပဲ။တကူလို့လေပတ်နေတဲ့သွေးဟာလည်းပဲထူးထူးခြားခြားကြီးလာတာပဲ။ကြည်လေတဲ့ကြည်လေတဲ့သွေးတွေတကူလို့လေပတ်လိုက်လို့ရှိရင်ငကောကမကြည်လင်လို့သွေးမကြည်လင်လို့ နေမကောင်းထိုင်မသာဖြစ်နေတာတွေလည်းပဲတွေးကြည့်ရင်တွေးကြည့်ကလေပတ်နှုံးကကောင်းတော့လည်းယောဂတွေလည်းကျမ်းမာရေးတွေလည်းကောင်းလာတတ်တယ်အဲ့ဒါရာယခုဘုရားတရားရည်ရချင်းအကြောင်းတရားပဲစိတ်ထားလည်းဖြောက်လာတယ်ဖြစ်ဖြစ်ကိုမြင်လာပြီဆိုလို့ချင်းကောက်ကောက်ကိုဖြစ်စီရင်တော့ငကူကကောက်ကိုတဲ့ဟာတွေလည်းပဲကိုယ့်ကိုယ်ကိုယ် ဖြောင့်ကျက်ပေးလာတယ်ဆရာကြီးထာမလည်းဖြောင့်ကျက်ပေးလာတယ်ဖြောင့်စင်းတဲ့သဘောတွေကလည်းပဲထူးကြတာပဲအဲ့ဒါလည်းပဲဒီဘုရားတရားကြီးရခြင်းအကြောင်းလေးပဲပြီးတော့ဝိရိယ၃စိဟိုနေ့ပြောခဲ့တဲ့အတိုင်းပေါ့လေစပြိုးကြိုးပါအထောက်မှုတစင်တိုး၍အပြင်းမှလုံမြောက်ကြိုးပါအထောက်မှုအစစ်စစ်တိုး၍ပန်းနေရောက်တဲ့အထိကြိုးပါအထောက်မှုဝိရိယအရှိန်ကလည်းကောင်းလာတယ်အဲ့ဒီဝိရိယအရှိန်ဟာလည်းပဲ ယခုဘဝတရားသူရခြင်းအကြောင်းတရားပါပဲဖြစ်ဖြစ်မြင်တဲ့ကြောင်းကျိုးစိတ်ယုံနေစရာတွေပေါ်မှာအခုပဲဖြစ်ပြီးတော့အခုပဲပြတ်သွားတော့အောင်ပြည့်အသိစိတ်အောင်ပြည့်အသိစိတ်ခတ်တွက်တဲ့သိနေတာလားအဲ့ဒီဉာဏ်ပိုင်းလေးဉာဏ်လေးရောက်လာပြီဆိုလို့ရှိရင်အင်္ဂါ၅ပါးစုံသွားတာပဲယူကြည်ကြမှာဖြောင့်စွာစိတ်ထားကြိုးစားတွင်တွင်ဖြစ်ပြမြင်ငါရတော့ကြောင့် ဒီအချက်၅ချက်နဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ဟာစိတ်တာအာထုဒီဘဝမှာတရားသူရဖို့သိကြတယ်အခုစိတ်အတွင်းမှာအာထုတဲ့ပုဂ္ဂိုလ်တွေဟာပြည့်ပြည့်ကိုခတ်တတ်တဲ့လူကြည့်နေလာပြီဆိုလို့ရှိရင်အခုပြောခဲ့တဲ့ဒီဘဝတရားသူရခြင်းအချက်၅ချက်နဲ့ပြည့်စုံပြီလို့ဆိုရမှာပါပဲပြီးတော့အာထုကမြတ်ဟာလည်းပဲ အတိလေးတွေကလည်းထူးထူးခြားခြားဖြစ်လာတာမျိုးစုံအတိလေးတွေဖြစ်လာတာပညာမျက်စိလေးတွေပွင့်လာတာပညာအလင်းလေးတွေလည်းပဲအလင်းရောင်လေးတွေလည်းပဲရှိလာတာတောက်တောက်ပါပါလည်းဖြစ်လာတာပဲဒါပဲအဲဒါကိုယ့်အကူအားထုတ်လို့ကိုယ့်အကူရတယ်လို့ထင်ရပြီပဲလို့အစဖော်ပေးသူကဘုသူတော်နဲ့အဲဒီအစဖော်ပေးတဲ့ပုဂ္ဂိုလ်သိဖို့လိုပါတယ်ဆက်ပြောပါမယ် So before we take up this Dhamma practice, in the beginning we have to learn and then with the guidance of our teachers, then that is the starting point to awaken our sattva, that is the faith. We have to arouse the faith to take up this Dhamma practice properly. So from that uh, confidence or sattva or faith, then as we practice and as we progress, at one time we are sure to understand the nature of arising and passing away from both the phenomena. So once we have reached to that level, our sattva or the faith become very strong. It is, it is, uh, it is a very firm uh, or very strong sattva, that is the faith. Because now is the time you have trust or confidence in the Dhamma practice, the method, as well to the teachers, as well to the Lord Buddha because Buddha is the one who have expounded this Dhamma for the, for the beings. So, even for this lifetime, Sierra says, if we can pursue in this Dhamma practice, then even within the short time, you are sure to achieve these um, Dhamma knowledges. So it is some, uh, if you have attained these Dhamma knowledges at that level, your mind is very pure and you're honest. So because of this effect, the circulation in your blood to become very pure. Because the mind is pure, which uh, have the influence on the matters, then your blood circulation is also pure. So that's why there are some incidences that you are not so healthy before take up this practice. Once the blood circulation is well and good, because they are pure and good, so the their health too is improving and becoming better. So that is the immediate benefits we will attain in this life. And at that time, we become more honest and upright. We don't want to deceive our teachers. We don't want to deceive anybody. But we are becoming a very, a very uh, honest person. So if we have reached to that level, and by having the three steps of Viriya, as mentioned, the the effort, the initial effort and the boost up effort or uplifting effort and the persevering effort till one reach to the goal. So in that way, if that effort level in us is progressing and it is well and good, then this becomes as the base for one to attain the enlightenment. So that's why there are five elements. That is, first of all, we have to have faith. And then we need to be uh, in good health to take up this practice. And also we must be honest or sincere. And with this progress in our meditation is we must understand the appearing and disappearance of the Dhamma knowledge. And if we have endowed with these elements, then at one time you are sure to achieve the Dhamma prosperity. So in that way, we can reach to Nibbana. That is the time also you have, um, you become brightened both in the knowledge as well in your, in your physical part as well. That is the time also you attain Pinya or wisdom eye. And who taught us to reach to that level? Sarah, explain now. ဒေသရိပ်မိကြလား သိမိပါတယ်ခင်ဗျာဘယ်ပုဂ္ဂိုလ်ကြီးဖော်ထုတ်ခဲ့တာတော့မြတ်စွာဘုရားပါဗျာသိမိလားဘယ်သူဖော်ထုတ်တာတော့ဘုရားပါဗျာဟမ်ဘုရားပါဘာလဲကောင်းမကြဘူးတကူရှင်နတ်တယောက်ကတရားတယောက်က ဒီမှာတယောက်ကဖော်ထုတ်ခဲ့တာလားတကုတ်ရှင်ဖြစ်တဲ့လူသားတွေကလားဟမ်ပြောစမ်းပါဘယ်သူတို့ဟမ်ဗါတဲ့ဗုဒ္ဓဗုဒ္ဓမြတ်စွာဘုရားဟမ်အဲဟုတ်လိုက်ပြီဗျာအမအပြည့်ကိုရတာပဲ ထောက်ထားရှိတယ်ဒီကပုဂ္ဂလသဘိက္ခုရေပါတုဘာဝမာတောစကုသပါတုဘာဝဟောတိမာတောအာလောကသပါတုဘာဝဟောတိမာတောဩဘဆဆပါတုဘာဝဟောတိမြန်မာလူကတော့တူရီသောတချူရီသောပုဂ္ဂိုလ်လောကမှာပေါ်ထုံးပေါ်ပေါက်လာတဲ့အတွက်တဲ့ ဖြစ်ပေါ်လာတဲ့အတွက်လူသားတွေမှာဉာဏ်မျက်စိပွေရတယ်ညာအလောင်းအယောင်လေးပေါ်လာတယ်အဲ့ဒီညာအယောင်လေးကထွန်းတောက်လာတယ်လို့ဆိုပါတယ်သူဝီသောပုဂ္ဂိုလ်သူကြီးသောပုဂ္ဂိုလ် ဒီပုဂ္ဂိုလ်ကဘာရည်ရှိရှိလို့တုံးဆိုတော့ဘယ်လိုပုဂ္ဂိုလ်မျိုးပေါ်ပေါက်လာတာတုံးဆိုတော့ဘဂဝါတော်အရာတော်သမသမုဒ္ဒသတထာဂတသဘဂဝါတော်အရာတော်သမသမုဒ္ဒသတထာဂတဆိုတာဟိုရှိရှိကပွင့်တော်မူသောဘုရားကြီးလည်းပဲဒါနဆိုင်တဲ့ပါဠိကြီးဖြစ်ရတယ် ပါရမီတွေဖြည့်ပြီးတော့နောက်ဆုံးဘဝမှာတလောကလုံးရဲ့အကျိုးရှိဖို့အကျိုးပြုဖို့ရာအတွက်အကျိုးပြုနိုင်လောက်အောင်အရင်ရှိနေဖြစ်ရတာမိမိဆွေတော်မျိုးတော်အမျိုးသားကြီးအတွက်ဖြစ်ရတာအဲ့လိုဖြစ်နိုင်ဖို့ရာအတွက်အတိညာမရှိပဲနဲ့မရဘူးဘုဒ္ဓတသီရိယဆိုတာအတိညာရှိအောင်လည်းပဲလုပ်ရတာ သိဉာဏ်ရှိဖို့ဆိုတာကမသိတွေကိုရှင်းပလိုက်မှအသိဉာဏ်ဆိုတာဖြစ်လာတာဒီတော့တော့တလောကလုံးအကျိုးပြုနေတဲ့ပုဂ္ဂိုလ်ဟာအဲ့ဒီစရိယ၃မျိုးကိုကျင့်လို့အသိဉာဏ်နဲ့မတိမှုတိမမှုဒီအကုန်လုံးရှင်းပလိုက်တဲ့အခါမှာမြတ်စွာဘုရားမှာဘာမှမတိကြမရှိတော့ဘူးရှိဖြစ်ရတယ်လေအဲ့ဒီလိုကျင့်ခဲ့တာပဲ။ ခုခွန်ကြီးတို့ဘုရားခေါ်တော့မှလည်းအဲ့ဒီတိုင်ကျင့်ရတာပဲရှိရှိသောဘုရားကြီးလမ်းစဉ်တိုင်လျှောက်ပြီးတော့အဲ့ဒီလမ်းစဉ်တိုင်လောကကြီးကိုအကျိုးပြုတဲ့ဘုရားတဲ့ဗုဒ္ဓကရပေါ်လာတာမဟုတ်ဘူးအရဟတောတဲ့လူတွေဘလောက်ပဲညိပါညိပါမြတ်စွာဘုရားမှာ လုံးဝတန်ရှင်းနေတာတန်ရှင်းနေတော့ဒီလောကလုံးရဲ့ပူဇော်ထူးခံတတ်တဲ့ဂုဏ်ကြီးရှိလာတယ်တန်ရှင်းတဲ့အကြောင်းဂုဏ်ကြီးကြောင့်အများရဲ့လေးစားခြင်းခံရတဲ့အကျိုးဂုဏ်ကြီးလိုလိုပေါ်လာတယ်ဒီတော့ညှိပတ်တဲ့ဟာတွေကိုပယ်လိုက်တဲ့ခါကျတော့အပေခံထဲမှာညှိပတ်တာတွေကဘာတွေပါအထူးပါသွားလဲဆိုတော့မတိမှုတိမမှု အမှန်ကိုလုံးဝမသိဘူးတိတိဟာလည်းအလွဲကြီးလျှောက်တည်တာပဲအဲ့ဒီမသိမှုနဲ့တည်မာမှုအထူးပေါ်လိအပြတ်ရှင်းမလိုက်တာအဲ့ဒါကြီးရှင်းပြလို့မြတ်စွာဘုရားဟာစီရင်လိုက်လို့ရှိရင်တိကျကြီးမှန်တယ်ဗျာကိုယ်ရင်လည်းတည်တယ်မှမကံလည်းတည်တယ်တမတမုဒ္ဒခုံတဲ့အဲ့ဒီလိုဂုံကြီးတွေနဲ့ပြည့်စုံတဲ့မြတ်စွာဘုရားဟာ ပုဂ္ဂိုလ်ဒူးကြီးပေါ်ပေါက်လာလို့လောကကြီးမှာဉာဏ်မျက်စိဖွင့်ရတယ်ဉာဏ်အလင်းရောင်လေးထွန်းထွန်းတောက်ပြောင်းလဲရတယ်အဲ့ဒီလိုဖြီးထားပါတယ် As Cheryl have asked us who have uh, made all these knowledges to understand, is it because one supreme kind of being is creating you, or is it uh, any creator is making you to understand these knowledges? It is not at all. Because there are real realities, that is, at one time on this world, there was an enlightenment of the Buddhas. For, for us is the nearest and the enlightenment what we have been taken refuge is the Lord Buddha, Buddha Gautama. And as for the human beings, as we all needed to have a wisdom eye and bright eye, we needed to understand. So what are those? Those were as expounded by the Lord Buddha because Buddha have those virtuous qualities of Bhagavato, or Tathagata. Because Buddha was the one and only great person in this world when he did attain the enlightenment. And because he didn't attain not just by like that, he have to undergo for so many beyonds to fulfill different kinds of perfection, starting from dana perfection. So by doing, when he became a Buddha and attained his enlightenment, not only he has his benefits, but he bring on the benefits for his relatives as well for all the all the beings in these planes. So Bodhasariya as Buddha have his wisdom. Because of his wisdom, then not only to his relatives but to all the beings he has bring all those benefits. And by having those wisdom, all those ignorance were completely abandoned. Not even uh, a trace is left. All are abandoned. So it is same as all the all the past Buddhas who have got enlightenment before our present Buddha. So the present Buddha, similarly like the previous Buddhas, he has bring all the benefits for this world, only the benefits for the, all the beings. That's why he has this arahato. He has the virtuous quality of, as he has completely abandoned all those uh, defilements in one, he has this, he is worthy to pay homage by all the beings because of his pure and because of his knowledge. And he is entitled to have respect from all the beings. So, as he has abandoned all the ignorance and also the reversal understanding. Reversal understanding means understanding in the wrong way, but not the truth. So all those ignorance were completely abandoned and not even a trace was left. So he himself had known as much as he has known all those where the righteously understood, as he has that wisdom eye and wisdom uh, with, uh, wisdom brightness with those wisdom he has taught us. ယောဒီจิตနာအရဆိုလို့ရှိရင်ဘုန်းကြီးတို့မြန်မာဘုတက်တက်ဘောဟာရအတုံးလုံးသုံးလိုက်လို့ရှိရင်ဘုရားမြတ်စွာပွင့်လာမှုရောက် ဉာဏ်မျက်စိပွင့်ရသည်လောကမှာဘုရားမြတ်စွာဘုရားမပွင့်ဘူးဆိုလို့ရှိရင်ဘုန်းကြီးတို့အကုန်လုံးအကန့်နေနေမှာပဲမိမိတို့လောရတဲ့ကိစ္စကြီးကျူးရှိလားမရှိလားဆိုတာစီရင်တော့အဲ့ဒီကစပြီးတော့အဲ့ဒီအတိညာကြမှာမဟုတ်ဘူးတင်လားမတင်လားဆိုတော့ရှင်းနိုင်တဲ့ညာမရှိတော့ မသိတဲ့ဟာတွေလျှောက်လို့ရှိရင်ဒုက္ခပဲအကျိုးမရှိတာတွေလျှောက်လို့မသိတာတွေလျှောက်လို့ရင်ဆင်းရဲဒုက္ခရောက်ဖို့တာသိကြတာပဲကျူးချီပြီးသိမသိအခြေခံအသိဉာဏ်ရှိပြီးတော့မိမိဘဝကိုဒီလိုတွေပြည့်စုံပြီးတော့လူနဲ့တူအောင်တမှုကုံအစရှိတဲ့ပြုမှုတွေရှောင်ရတယ်ဒီအဲ့ဒီဒီလေးရှိပြီးတော့ ညွန်းတဲ့တိုက်ဆောင်လဲလို့ရှိရင်ကိုယ်မှလည်းပဲကိုမှုနှုတ်မှုတွေစင်ကြဲသူတစ်ပါးလည်းပဲထိခိုက်ဟောအကျိုးတွေရတာဒီမှာတသိဆက်ပြီးတော့ကျွလွန်လို့တဲ့စိတ်တောင်ရှိရအောင်လို့စိတ်ကိုအားဖြည့်တယ်တန်ရှင်းအောင်လုပ်ပြီးတယ်ဟောတန်ရှင်းတဲ့စိတ်ကြီးဖြစ်လာတယ်ဒီမှာတသိဆက်ပြီးတော့အတိညာလေးအစင်းစင်းဖြစ်အောင်ကြိုးစားတယ်တကယ်အရှိတွေကိုအခြေခံဆိုင်ပြီးတော့အစင်းစင်းအတိမြင်သွားမယ် အဲနောက်ဆုံးဘုရားဘာသာဝင်ဒီအလိုလားဆုံးဖြစ်တဲ့နိဗ္ဗာန်ချမ်းသာတွေ့သွားပြီဆိုလို့ရှိရင်တွေ့ကြည့်ပေါ့နိဗ္ဗာန်ချမ်းသာတွေ့တဲ့အထီးပါလေကြီးခရီးကြပါအတိညာဏ်ကြီးညာမျက်စိကြီးပွေရတာမနေဘူးပဲဒါဘုရားရတော့မြတ်စွာဘုရားသာလောကမှာမဖွင့်ဘူးဆိုလို့ရှိရင်ဘုန်းကြီးတို့တို့ဟာကိုလောက်ရပြောရကြံစည်ရတဲ့ကိစ္စတွေမှာ ကျိုးရှိမရှိဘယ်တော့မှမသိဘူးအကမ်းပဲတကမ်းလမ်းသွားလို့ရှိရင်တော့ဘယ်တော့မှမဖြောက်ဘူးဒီကောက်ချက်ချလိုက်လို့ရှိရင်ဘုန်းကြီးတို့မြတ်စွာဘုရားလောကမှာပွင့်ထွန်းပေါ်ပေါက်လာလို့ဘုန်းကြီးတို့တွေဟာလမ်းသွယ်လေးကနေပြီးတော့အခုတို့တရားတွေအားထုတ်လို့ရှိရင်တကယ်ချမ်းသာတွေ့နိုင်တဲ့လမ်းမကြီးကိုရောက်သွားနိုင်တယ်ဆိုတာဘယ်သူမှညင်းလို့မရဘူး So Sarah explained that because Lord Buddha have enlightened in this world and he has opened the mind's eye or the wisdom eye for all, for all the beings. If Buddha have not got the enlightenment in this world, what will happen? Because we have not learned what is righteous and what are wrong, then we are living in a darkness. We are like a blind person and we don't have any knowledge at all. There will be, we cannot do anything which is righteous. We cannot bring in any benefits for ourselves. So, and we don't also know what is suitable and what is beneficial. So that's why we may commit some kind, some kind of evils. But contrary to this, because of the Lord Buddha enlightenment and his teaching, we are capable to abstain from all the evils like killing, stealing, misconduct, etc. So in that way, if we have abide to these, then we become a pure and good person. And because you become a pure and good person, not only it is good for yourself, but also you don't uh, harm the other peoples, and you also protect and bring in the goodness of others at the same time. So in that way, you don't uh, commit anything, not even from the mind. So in that way, you are making yourself to become a pure person. So we have to practice time and again in this pursuit of Dhamma practice till we, before we reach to Nibbana. So, as for the Lord Buddha, if he has no enlightenment in this world, there will be no guidance or no true teaching will appear on this world. When there is no guidance by the Lord Buddha, then we will be living in the darkness and we are like the blind person. So we don't know which is right and which is wrong. But because we have come to understand the teaching of the Lord Buddha, it is somewhat like we are taking the path from the small lane later on to the highway. So in the same manner, we are pursuing in the same manner by taking up this Dhamma practice. ဘုရားမြတ်စွာပွင့်လာမှုရောက်ဉာဏ်မရှိသည်ပွင့်ရသည်တဖျားဟောပဲဉာဏ်မရှိသည်တာ၍လင်းဖို့တန်ရှင်းစိတ်ရင်ရှိသည်တည်း တကယ်အပါတရားတွေကိုခြေကားဆောက်ပြီးတော့အစစ်စစ်အစစ်စစ်ကြည့်ပြီးဘူးရကြည်နီးမှလည်းပထမဆုံးစာပေရသိရှိပြီးတော့သိရှိတဲ့တိုင်အားထုတ်လို့အစစ်စစ်အစစ်စစ်အသိဉာဏ်တွေရသွားဖို့တရှိရမယ်စိတ်ညစ်ရမယ်တရှိဆိုတာအပြင်တရှိမှုဒီအထိုင်ငင်းဒီပေါ့လေတကူကြီးတရှိမှု ဒီချိုးတိချိုးရမှာပဲဟိုစားလေးတွေတက်တက်ရဝတ်တက်ရမှာပဲဒါအပြင်တန်ရှင်းမှုခေါ်ပါလေအတွင်းတန်ရှင်းမှုဆိုတာကအခုလိုတရားထုတ်တာပဲဒီလားကျင့်တဲ့အကျမ်းစာအရှုပ်ထွေးကျူးလွန်မှုတွေရှင်းပြရမယ်စိတ်တည်ရောက်ပြုလုပ်ပြီးတော့စိတ်ထဲဖြစ်နေတဲ့အရှုပ်ထွေးတွေကိုရှင်းလင်းသုတ်သင်ပြရမယ် အမှန်မတည်သေးတော့ငကူကဆွဲလာတဲ့ဟာတွေပေါ့လေပုဂ္ဂိုလ်တ attva ဆွဲဖန်ရှင်ရှင်အဆွဲမြဲတယ်ကောင်းစားချမ်းသာတယ်ဘာမှမဆိုကိုယ်လိုတည်းဖြစ်ကြပြီအဆွဲအဲ့ဒီဆွဲကြီးကိစ္စအောင်လုပ်ပြီးတော့အခုလိုတရားတွေအထုတ်ပြီးတော့အသိဉာဏ်တွေပေါ်လို့ရမယ်အဲနောက်ဆုံးနိဗ္ဗာန်မြင်တဲ့အထိပါလေချုပ်ရင်းတဲ့နိဗ္ဗာန်မြင်တဲ့အထိဆက်သွားရမယ်ဒါက အတွင်းတန်ဆင်းရေးရှိမှဘောဆိတ်ကပါလာတဲ့အတွင်းကညစ်ပတ်မှုတွေပေါ့လေမတရီစရာတွေပေါ့လေအဲ့ဒါတွေကိုသီလသမားတွေပညာရှင်တရားနဲ့ထွေထုတ်ရှင်းလင်းပြရမှာဟွန်းရပည့်ရှိသေးတာ၍လင်းဖို့တရှင်းစိတ်ငြိမ်တဲ့အခုလိုစိတ်ငြိမ်တဲ့နေရာဌာနမျိုးတကူရေစိတ်ငြိမ်မှုအများစိတ်ငြိမ်မှု ကြည့်ရမယ်အဲ့ဒီလေးချိန်ပြည့်စုံလို့ရှိရင်မြတ်စွာဘုရားကတတ္တဝါတွေမျက်စိပွင့်တဲ့ဤတွေပေါ်လေဟောထားတဲ့ဟာတွေကိုယ်ရင်ကိုယ်ကြရဲ့အနေငယ်တွင်းမှာကိုပဲပွင့်လာမှာပဲတော်တော်လေးကြာအောင်အားထုတ်လို့ရှိရင်စိတ်ချလောက်တဲ့အထိမျက်စိပွင့်သွားမှာပဲမျက်စိပွင့်သွားမှာ အဲဒီပွင့်လာတဲ့မျက်စိကတော့ဘယ်တော့မှပြန်ပြီးတော့မိမ့်မိမ့်သွားတော့အမခံတယ်အဲအဲ့ဒါလေးဆိုပြီးတော့စခန်းသိရမှာပေါ့နော်ဘုရားမြတ်စွာပွင့်လာမှုကြောင့်ဘုရားမြတ်စွာပွင့်လာမှုကြောင့်ဉာဏ်မျက်စိတွေပွင့်ရသည်ဉာဏ်မျက် ။ဉာဏ်မျက်စိတွေပွင့်ရသည်။ဉာဏ်မျက်စိတွေပွင့်ရသည်။ဘုရားမြတ်စွာပွင့်လာမှုကြောင့်ဘုရားမြတ်စွာပွင့်လာမှုကြောင့်ဉာဏ်မျက်စိတွေပွင့်ရသည်။ဉာဏ်မျက်စိတွေပွင့်ရသည်။ဘုရားမြတ်စွာပွင့်လာမှုကြောင့်ဉာဏ်မျက်စိတွေပွင့်ရသည်။ မှာလောကရဆရာကြီးအစဉ်စဉ်ပေါ်လို့သိပ္ပံပညာတွေပေါ့လေလိုက်စားတဲ့ပုဂ္ဂိုလ်မှာပွင့်လာတယ်လို့ပေါ့သို့တော့ဒီပฏิပပညာတော့ဒီဘဝမှာပဲအသုံးကျပါတယ်ရည်ကြီးအောင်တော့မလုပ်နိုင်ပါဘူးလူတွေလောဘဒေါသဓမ္မဝါဒီကျင်းအောင်လည်းမလုပ်နိုင်ပါဘူးမလုပ်နိုင်တဲ့ပြင်တချို့သိပ္ပံတွေဆိုလို့ရှိရင်လောဘဒေါသမောဟအငြိကြီးတွေမှာပိုပွားလာသေးတယ်သို့တော့တသက်စာအတွက်စောင့်နေပြည်လည်းဖို့ရာအတွက်တော့ဒါတော့လုပ်ရမှာပါ ညမျက်စိတွေตา၍လင်းဖို့ညမျက်စိတွေตา၍လင်းဖို့ညမျက်စိတွေตา၍လင်းဖို့တန်ရှင်းစိတ်ငြိမ်ရှိသင့်သည်တန်ရှင်းစိတ်ငြိမ်ရှိသင့်သည် တန်ရှင်းအဲဗါလဲတန်ရှင်းစိတ်ရင်းရှိခြင်းဒီဉာဏ်မျက်စိတွေတာ၍လင်းဖို့တန်ရှင်းရှိရနဲ့ပေါင်းဆိုလိုက်ပါဦး ခြင်းစိတ်ငြိမ်ရှိသင့်သည်ရမည်လည်းကောင်းပါလေရမည်လည်းတစ်ထစ်ချတစ်ခါလေကိန်းလေးဆိုတာအဲ့ဒီလက်ဆောင်လေးပဲဘုန်းကြီးပေးခဲ့ပြစီတော့ဟုတ်လားကိုနှုတ်စိတ်ဓာတ်သုံးပါလုံးအရိုင်းနေညဉ့်ညမ်းမှုတွေပေါ့ဒီကင်းမှရည်ကြည်သူလို့ဘုန်းကြီးကဆိုထားတော့ပြတော့ဘုရားလူကြ ကိုယ်နဲ့တန်ရှင်သူတစ်ပါးကိုလည်းပဲဒုက္ခမပေးအကူအညီသာပေးနိုင်တဲ့ဘုရားရည်ကြည်မှုမြတ်စွာဘုရားထုတ်ဖော်ထားတဲ့ဘုရားရည်ကြည်မှုဒီနည်းမှာဟုတ်ဒီနည်းမှာလည်းကိုကြာကြာနာနာလေ့လာပြီးတော့အဲဒီဒီနည်းမှာအတိုင်းပေါ့လေကိုလုံးစိတ်ဓာတ်၃ပါးလုံးအတွေ့အညဉ့်ဉာဏ်မှုတွေအဲဒီတဖြည်းဖြည်းရော့ပြီးတော့ တဖြည်းဖြည်းတန်ရှင်းပြီးတော့လူအစင်တန်မြင့်အောင်လူနဲ့တူအောင်လူလိုစိတ်ဓာတ်တာကိုလူတရားရှိပြီးတော့လူတက်တူဖြစ်အောင်ပေါ့လေအခွင့်တာတုံးမြန်မြန်ကြိုးစားနိုင်ကြပါစေလို့လေးလေးနဲ့နဲ့တိုက်တွန်းရတဲ့ဒီနေ့တရားဆုံးသတ်လိုက်ပါတယ်ခုလိုအောင်မြင်တဲ့ပွဲဖြစ်ရတာလည်းပဲ ဦးမေတ္တာတို့ဒီအဖွဲ့ပြီးတော့ဒီမှာရှိတဲ့ရဟန်းတော်နှစ်ပါးကြာကြာအားပြည့်တဲ့ပုဂ္ဂိုလ်များလို့ရှိလို့ဇာယိတော်နေထိုင်ရစပေါ်လိစီမံဆောင်ရွက်ပြတဲ့ပုဂ္ဂိုလ်တွေရှိနေလို့ဒီပွဲအောင်ရတာပါစစရရအကူကြီးပြတဲ့ပုဂ္ဂိုလ်တွေလည်းပဲဒီပွဲအောင်ရပြုလုပ်တဲ့အတွက်သူတို့မှလည်းပဲ ထူးခြားတဲ့ကုသိုလ်တွေဖြစ်သွားပါပြီဘေးကအားပေးတဲ့ကုသိုလ်လောက်တွေမဟုတ်ဖဲနဲ့ပေါ့လေတစ်ချိန်မှာမွေးသောကာလမှာကိုယ်တိုင်ကိုယ်ရဒီလိုလူဖြစ်ရစုနတ်အောင်မြတ်စွာဘုရားအမိန့်ကြားထားတဲ့အတိုင်းညံမဲ့စီစီဖွင့်အောင်ပေါ့လေညံမြန်အခွင့်တောင်ကြည့်လို့ပြုလုပ်ပြီးတော့ ကိုကဝေယဝိဆယောဂီကိုခူကြီးတယ်တစ်ချိန်မှာသူများရဲ့အကူအညီယူပြီးတော့ပေါ့လေဘဝအစဉ်တမ်းမြေကိုအမဂ္ဂရရှိအောင်လည်းကြိုးစားကြကြိုးစားနိုင်ကြပါစေလို့လည်းပဲတရှိဘုန်းကြီးတိုက်တွန်းပါတယ်ဒါပါပဲ Because of Lord Buddha Lord Buddha, who have the wisdom eye and also the bright eye. So because of Lord Buddha, we have practiced the righteous path, which will enhance you to attain this uh, wisdom eye as well to attain the uh, bright eye. Bright eye means it is the purified eye. That that means eye from your mind. So First of all, we need to understand what is the righteous way to take up this practice. And also, before we take up this practice, we must have clarity or cleanliness in ourselves. So cleanliness is, uh, we need to have external cleanliness. Uh, you must be well and good in wearing the good uh, and suitable clothes, and you are staying in a clean uh, surrounding. So these are the external cleanliness. But for internal cleanliness is to clean up our mind. So to clean up our mind, there are, as Sarah mentioned, there are three stages. First, with sila, by observing the morality, we are abandoning the gross or the wild, wild kind of defilements. By having the samadhi, then we are abandoning the transgressive, uh, sorry, obsessive kind of defilements, and by practicing this vipassana meditation, then we are abandoning at first the, to moderate and later on we are capable to abandon the defilements, all the defilements. So in that way, as we are practicing, as we are attaining these knowledges, and as we reach to the level of understanding the appearing and disappearing stage, then we abandon all the attachment to the reversal understanding of there's a soul or a personality entity is inside and we are created by the Almighty God, etc. All these will be abandoned because from your mind and matter flow, you know the impermanence nature and it has been working out in its own natural accord. So in that way, if we can tame our, or discipline our mind, then we are having the inner cleanliness inner cleanliness in ourselves is we need to practice with Sila, Samadhi and Pinya training, the training of morality, concentration and wisdom. So if we can train that way, first of all, to clean up externally as well later on internally, and we must have a quiet place. And that quiet place is if we can practice further, then in accordance with Buddha's wish, we will be attaining these Dhamma knowledges by doing so, we are opening up a mind wisdom. So once we are opening up the mind wisdom is due to the enlightenment of our Lord Buddha. Because of the Lord Buddha have enlightened on this world by making the wisdom eye to be opened by all the other, all the beings. So Sarah says, only Buddha is the one and only Supreme Being in this world for us to understand the realities, to attain the wisdom eye. But nowadays the science is progressing. But the progressive science is there is no way or no method for us to thin out or abandon these love, greed, anger, and delusion. So only when we can attain the wisdom eye then that is the time we are capable to abandon all those wrong understanding or reversal understanding, and we can also progress properly till we reach to the enlightenment of ourselves. So to attain this um, wisdom eye is we we must have a clean environment as well. It must be quiet. So when all these factors are fulfilled, as we practice, then we will be abandoning all those evil thoughts, speech, and deeds. So in that way, you are having a, uh, a kusala or the meritorious walk to attain the Dhamma wisdom. So, and Cheryl says, as the time is up, Cheryl would like to conclude for this retreat. And as for us, as we all are practicing to clean up from both body and speech, as well from our mind, by practicing vipassana meditation, and also the helpers, the helpers, who are helping all these works to be done to go smooth and everything should be done in order were helped by so many people. And Cheryl says he is he thanked to all the helpers how how this retreat to go smooth in from every corner. So Cheryl like to give Sarah's be grateful to everyone, and Sarah wishes that all the Dhamma helpers, as well the meditators, may you all be able to pursue further till you reach to your the enlightenment in, in a short time. So as for the conclusion talk, this has come to we come to an end. Sāmi, တော့ရည်စည်းချက်ပေးပါဒူဒူဒူပေါ့ဟမ်ဝိထုကချင်တော့ပါဗျရှင်းပြရပါတော့ဗျာဟမ်ပြပြပါလေဗျာပြတယ်ပြပါလေဗျာဟောဝန်သက်စရာပါ